တို့မန္တလေးမှာ community ကိုလားပြီးပါဦးညာအော်မတို့တော်တဲ့တကားတဲ့နေရာဗျာဘာသာဝကမှမရှိဘူးဟင်ဟင်ဘာသာမရှိတဲ့နေရာဗျာဒီမှာပြီးတော့သူပရိသတ်တက်ခံတဲ့နေရာမဟုတ်ပါဘူးကျင့်ကျင့်သခါကျင့်ကြပါဘုရားတို့မှာအချင်းချင်းရှိဘူးဘုရားအချင်းအချင်းဖြစ်ပြီးတို့ပြောကြအောင် ဟင်ညလာလာနေလာလာတို့မှာတို့ချိန်နဲ့တို့သူ့ချိန်နဲ့သူတို့ဘာလို့ကြောင်းတက်တဲ့ပုဂ္ဂိုလ်များဟိုဒါတော့အချိန်စရင်းဆွဲထားတယ်လို့တို့မှလည်းအချိန်စရင်းနဲ့လုပ်နေရတယ်နေလေနေမုတ်ညလေညမို့ဟုတ်ပါလားခူးယုံတော့နဲ့မဟာကြီးညပါလေဟုတ်ကြပြီးတော့လေကိုကိုယ်တိုင်း သာနာဖြစ်အောင်ကြိုးစားသားပါကြိုးစားကိုကိုယ်တိုင်သာနာဖြစ်တော့တစ်ဖက်သာနာကိုမြင်နေမှန်ပါပါဗျာပုဂ္ဂိုလ်မျက်လုံးကတော့ပုဂ္ဂိုလ်တော့မြင်မှာပေါ့အဲတော့ပုဂ္ဂိုလ်မျက်လုံးကပုဂ္ဂိုလ်ဆိုတော့လာကြည့်ရတာပေါ့ဟင်ဟောသာနာမျက်စိရှိနေရင်ကိုယ်အိမ်ကအချိန်မကျကြည့်ဘူးလားဟင်ဟုတ်ပါ ကိုယ်အင်းအထိုင်အပြည့်အထုတ်ရတယ်တို့ပါတော့ဘုရားကဓမ္မပတ္တိသုံးမှာပတ္တိတရားဟောတာဖြစ်ပြီးဒီတရားမြန်မာငါနဲ့တော့ဟုတ်နော်ဒီအဲဒီဝတ်တလီသူ့ကိုကြည်ညိုလို့ပုဂ္ဂိုလ်ရွယ်နဲ့အဲအရေးတကြီးကြီးနဲ့လိုက်နေတဲ့ဝတ်တလီကိုမှန်နဲ့ထားတယ်ဟုတ်ကလားဟင်ဟင်ဝတ်တလီကသူ့ကိုအရေးကြီးကြီးနဲ့အဲဟို မျက်နှာကြည့်လိုက်ကိုလုံးကြည့်လိုက်သွားတာလာတာကြည့်လိုက်အဲ့ဒါနဲ့ကြည့်ယူတာကိုကိုဝဲဟင်အဲ့တော့အဲ့ဒီဝတ္တလီနဲ့သူနဲ့နှစ်ပါးတဲ့သိပြီးတော့မဝေးပါဘူးနှစ်တော်ဘာဟာတပတ်ချက်မဝေးဘူးအဲ့ဒါကိုငါခိုင်းတဲ့တရားတိုက်အားထုတ်ရင်ငါနဲ့စိတ်ကြောင်လာဝေးနေပြီနင်းစီမှန်ပါပါဘုရားမှန်ပါပါဟင် ငါခိုင်းတဲ့အတိုင်းအားမထုတ်ရင်ငါနဲ့ဘလောက်နေနေအဝေးကြီးတယ်အခုမန္တလေးကနေတာကဘုရားအမွေးအောင်လည်းပြောတယ်ပြောတယ်ဒီမှာလည်းပြောတယ်ပြောတယ်ဒါတော့ဝေးလို့မမလေးရဒီဒီလာရတာဗျဟင်အနည်းရင်မလေးရတဲ့ပြီးနေကြလားဗျပြီးနေနိုင်ပါဗျာဒါတော့ဝေးလို့လာရတာဗျမိရဖို့လူတွေလားဟင် ပုဂ္ဂိုလ်ဆွဲရင်တော့အများကြီးပေါ့တန်ခါဆွဲတစ်ပါးပါပဲဒီတန်ခါပြီးပြီးဒီချင်းချင်းပြီးတော့ဒီခုခေတ်တန်ခါမှမဟုတ်ဘူးဟိုရှိဖရာလက်ထက်ကတန်ခါလက်ထားပဲနောင်ဖရာဒီဘုံဘုံမဲ့တန်ခါလက်ထားပဲဖရာကလည်းရှိရှိဖရာလည်းဒါပဲအခုဖရာလည်းဒါပဲနောင်လည်းဒီဖရာဟင်ခေတ်စားသိလာခြင်းတူတူနော်ဟုတ်နော်ဟိုဖရာချင်း꿰တာဆိုအပြင်ကဝိမတ်တရှိပါပဲ꿰တယ်အဲ့ဒါတော့ဘာလို့များ ဟိုအမျိုးမျိုးချင်းမတူဘူးဗျအတဲပိုင်းခြားချင်းမတူဘူးဗျတွန်းထွက်ထားချင်းမတူကြဘူးဗျတချို့ကမြင်းနဲ့ထွက်တယ်ဗျတချို့ကဝေါ်နဲ့ထုတ်တယ်ဗျတချို့ကခြေချင်းထွက်တယ်ဗျအဲ့ဒါတွေတော့ကွာတာဟုတ်တော့ပြီးတော့မှီတဲ့ပင်မှာတချို့ကညောင်ပင်ကြတချို့ကညောင်ကျုပ်ပင်တဲ့ကြတချို့ကရေးတဖန်ပင်တဲ့ကြလေအဲ့ဒီသူတို့မှီပြီးမှွင့်ရမယ်အစ်ပင်လောက်ပဲကွာတယ်အချင်းကလည်းဒါအတိကလည်းဒါပဲဟင်ဟုတ်နော်ဒါတို့တို့ဘာလို့မန္တလေးကခုနကဩကာသဆိုတင်တယ် သို့သလားသို့ပါတယ်ဗျာဟင်သို့ပါတယ်အဲ့ဩကာသထဲမှာဘာပါတော့တရားတရားဘာမှမပါဘူးလားပါပါဗျာဒီအဲ့ဒီမှာပြမှားခဲ့ပြီးတဲ့အပြစ်ကြီးအားလုံးကိုကြည်ကျင်လို့သူရောက်တာမဟုတ်ဗျာမှန်ပါဗျာအဲခုချိန်မှာလာလျှောက်တော့ဒုရှိလာလျှောက်တာဗျာဖះရှိလို့လားတရားတွေ့လို့လားတန်ခါတွေ့လို့လားဟင်ဘယ်မှာတွေ့လို့တော့ဗျာဟင် တို့လာပြီးလက်ဦးကြီးချီချီပြီးဘုရားယရနာတရားယရနာနဲ့တို့ပဲလက်စိတ်ကောင်းနဲ့ထိုးပြီးអော်တာမဟုတ်ဘူးလားဟုတ်တလားဟုတ်တလားဗျဟုတ်ပါဟင်အကျင့်တွေကတို့သာလို့တော့တန်ခါဆိုတာကပုဂ္ဂိုလ်နဲ့တခြားပုဂ္ဂိုလ်ဒီတန်ခါနဲ့တော့မကြည့်ဘူးဟုတ်ပါဟင်တန်ခါပြီးပုဂ္ဂိုလ်နဲ့တခြားဟုတ်ပါပုဂ္ဂိုလ်ကတော့ပြင်သူမိဘကမွေးတဲ့မျိုးရိုးပြီးသား ပင်ကိုပီကအဲ့ဒီပဲတော့ဟင်ဒီဆံကဆံလို့တော့မှာပေါ့တယုတ်ကတယုတ်လို့တော့မှာပေါ့ပမာကပမာလို့တော့မှာပေါ့ညင်ညင်းတော့သူကြပြီပုဂ္ဂိုလ်မှာညင်ညင်းမတူဘူးသူပါမလားဆံကကျင့်တာကျတော့တူတူပဲဘုရားကျင့်လို့ကျင့်လို့ဘုရားသိလို့သိတာပြီးပေါ့ဆိုတာကတူတော့မှာတူရဲရဲ့နာမည်လားအများအပေါင်းစုရဲ့လားအများအပေါင်းစုရဲ့လားအဲ့ကြဆံတာတို့မဟုတ်ဘူးလား သူတို့အဲ့ဒီအပေါင်းစုတဲ့တို့ကောမပါဘူးလားပါပါဘူးဗျာကျင်းတော်လည်းမကျင်းဘူးတို့တော်လည်းမဟုတ်ဘူးဗျာဟုတ်တယ်ဗျာအဲ့ဒီကြားထဲမှာရှိတဲ့ညာမျက်စိရှိမှမြင်လားမှန်ပါပါဗျာတန်ခါပုဂ္ဂိုလ်ကတော့လာကြည့်နေမှာပေါ့မှန်ပါပါဗျာဟင်အဲဒါပုဂ္ဂိုလ်ကတော့လာကြည့်နေမှာတန်ခါတော့ဘုရားတို့ညာတတိယညာမျက်လုံးပုံပေါ့ဟင်တတိယညာမျက်စိရှိမှမြင်မှာပေါ့ဟုတ်ကဲ့လားဗျာဟင်အဲ့ဒါဒိဋ္ဌိဒီလာတာမဏိလာတာတော့ခတိတော်တန်ဖို့ဒိဋ္ဌိ အမြင်ရင်းတူဟင်တိလှအမြင်ရင်းတူတဲ့ဟင်ပုဂ္ဂိုလ်တွေတန်ခါတော့ပတိတော်ဟောသူထားခြင်းဒီဖန်ဘောတန်ခါဟုတ်ပါဘူးဟင်ဟင်တို့ဘုလူလားတို့ဘုလူလားဟင်ဘုံမလဲပါပါဟင်ပါလာပဲရှိတာတို့ဒီတမဟုတ်ပဲလေဟုတ်ကလားဗျာဒီပုဂ္ဂိုလ်ဆိုရင်များပါတန်ခါဆိုရင်ပါတဲ့တူဒီတန်ခါပြည့်ပြည့်ချင်းချင်း ဟိုးရှေးဘုရားလက်ထက်ကလည်းဒီငေါင်လာမှာလည်းဒီနော်ဘုရားကြီးလည်းရှေးဘုရားလည်းဒီဟုတ်နော်ငေါင်လာမှာဘုရားလည်းဒီပြီးတော့ရှေးဘုရားဟောတာလည်းဒီတရားငေါင်လာမှာဘုရားလည်းဒီတရားဟောမှာဒီတရားတမျိုးဟောလိုက်မှထင်တယ်ဟုတ်နော်ဒီဒါဟုတ်ဘုရားရဲ့တရားဘုရားဒီဘုရားရဲ့တရားဘုရားဒီဟောတဲ့တရားတို့ဘုရားရဲ့ တရားတော်ဖရာနဲ့တရားကိုယူပြီးပြီးကျင့်တဲ့သံဃာတော်ဒီမှာတို့ပြမမှုခဲ့ပြီးအဖြစ်တည်ရှိတယ်ရှိမကြီးဟုတ်ပါဗျာတို့ဘာသာကြားများရောက်လို့ရှိရင်တို့တမျိုးပြောပါဗျာဆန့်ကျင်ပါဗျာတိုက်ခိုက်ပါဗျာဟင်အမြဲတမ်းတို့ဘုရားဘာသာကြီးတဲ့ဖြစ်ခြင်းမှဖြစ်မှာဟင်ဟင်ဘာသာကြားမို့လို့လူမို့ပေါ့ဗျာခွေးကြည့်ရင်တော့ထွက်ကူဟောင်းနေမှန်ပါဗျာမန္တလေးကလည်းကတော့ဟောင်းပြီ ဟုတ်ပါလားဟေးကိုယ်ဘဝနဲ့တို့ဟောင်းနေတူတယ်တိမမတိလားမှန်ပါပါဗျာဟင်ဒါပြမတင်နဲ့မပြမတင်ကိုယ်မတိဘူးဒီနော်ဟေးဒီဒီမတိတော့သူသူချာရှိဘောဟောင်းမှာပေါ့အဲ့လိုဒီမှာမိဖြစ်တဲ့အဖြစ်ကြီးအဖြစ်ငယ်အသွဲသွဲအဲ့ဒါတွေကိုတွေ့တဲ့ဘာသာတစ်ပါးရှိရတယ်ပြောလို့ချက်တော့မှာဟုတ်ပါဘူးဒါကိုချက်တော့မှာဟုတ်ကလားဗျာ ဟင်ကဲတို့ကဟိုလိုအပြစ်ကတရားအားလုံးရဲ့ပူဇာတရားအားလုံးရဲ့ပူဇာသံဃာအားလုံးရဲ့ပူဇာတို့ကကြည်ဤပေးရမှန်ပါဗျာဟုတ်ဟုတ်မှန်ပါဗျာတောင်းလို့ဟိုလိုဩကာသဆိုတော့သူပဲပဲလက်စတောင်းဖို့ရှိပါမို့လားမှန်ပါဗျာနှုတ်ထွက်တာပဲလို့ခင်ဗျာရဟန်းလို့ဟေးကိုကြီးရလာပါလားမှန်ပါဗျာမှန်ပါဗျာဘုရားကိုကြီးရလာပါ 1စေရနာသုံးပါးရဲ့ပူဇော်ရှိခုကြရသည်အဲတော့သူသူတို့ဆိုတဲ့ဩဃာတပဲတရားလို့ခေါ်ရအောင်ဟင်ဩဃာတတရားခေါ်ရအောင်မှန်ပါပါဟင်ဟင်ဒီဩဃာတဩဃာတသူတို့ဆိုကြတာဘာလို့ဆိုတာလဲမန္တလေးကဘာလို့ဆိုတာလဲပေါ်ပြရုံကြည့်လို့ပုံဘူးဩဃာတ ခွင့်ပေးတော်မူပါဗျာခွင့်ပေးတော်မူပါဗျာဆက်ဩကာသဘောခွင့်မှုဆိုနေဟင်သူအပြည့်ဆုံးဆိုဩကာသဒိဋ္ဌဩကာသဒိဋ္ဌဩကာသဒိဋ္ဌအဲ့လိုဆိုမှာအခွင့်ပေးသနာတော်မူပါအခွင့်ပေးသနာတော်မူပါအခွင့်ပေးသနာတော်မူပါလို့ရှောက်ထားဟင်အဲ့တော့အမေးဖြေလို့ရင်ဘာလို့လာပြီးတို့ခွင့်တောင်းလာတာတို့သူကထပ်မရပါနော် ကဲတော့မှကာယကဝစီကမနောကနဲ့ပြင်အားပြပြီးတဲ့အပြစ်ကြီးတဲ့ငယ်အတွေ့အကြုံကိုကြည်ကြည်ပျောက်ရှင်လို့ပါဘုရားဟုတ်ဟောကာလာသူတို့ပြန်ကြည့်လေဒီတိုင်းတော့ကလားဟင်အဲ့တော့ဘသူထုံးမှုမိမှာဘုရားသူတို့ပေါ့တရားသူတို့ပေါ့တန်ခါသူတို့ပေါ့တပည့်တော်တို့ပြင်မှားတဲ့ပြီးတဲ့အပြစ်တွေဆိုလို့တင်နော်ဒီတာမင်းတို့ကအဲဘုရားဘုရားတရားဘုရားတန်ခါဘုရား ဒီအပြစ်ရှိတာလေးတွေအပြစ်ကင်းအောင်ဟုတ်ဗျာကြည်အေးလိုက်မယ်ဆိုတော့ကဲကဲဝင်ချတော့မှဆိုမှပထမဒုတိယနဲ့လောရတာထင်တယ်ဟုတ်ပါလားဟေးမန္တလေးတွေဩကာသရကုန်မပေါ်ရလာဩကာသဟေးဟုတ်ကဲ့ဟုတ်ကဲ့ကလည်းမရဘူးတဲ့ဒီဘက်ကလည်းရတယ်လေဒီကတော့ဘောကတော့အာ မန္တလေးကျော်မှာဟိုတွဲထုတ်သွားပြီးတော့ဟောတယ်လေဟေးဒီသူမပါအောင်လုပ်ထားတယ်လေဟေးဆိုရိုးတော်လူတိုင်းရတာပေါ့ဆိုကြကြဖို့ဆိုတာတို့ဒီကေဒီတော့ဒီလိုက်ဘူးလားလိုက်ဘူးနော်ဆိုနေကြဖို့တို့ဆိုဘာဒီဒိတ်ပဲဘာကြောင့်ဆိုလဲဆိုတော့တို့မလိုက်ဘူးဟင်ဆိုနေကြဖို့ဆိုတာဟုတ်နော်နေတော့တို့ကထပ်မွေးအောင်ပါ ခုနကတရားစုတရားစုဓမ္မစုကိုပြင်မခဲ့ပြီးတာဒီကိုတစ်ချိန်နဲ့ချိန်သုံးချိန်ချင်းနော်မှန်ပါဗျာအဲဘူရောဘူရောမာရှော့ဟုတ်နော်တော့ပါလေမာချပြီးကိုကြောပါပါလေမှန်ပါဗျာအယူကူပြတ်ချင်မှာမှန်ပါဗျာဟင်ကိုရှိတဲ့မာနချအယူတိုးပြတ်ချင်အောင်ဘယ်လိုရှိကိုကမှာဘယ်လိုအာယုံထားမှာလဲကိုအဖြစ်ကိုအာယုံပြု၍ ငါဒီဘုရားဆိုသူပေါ့ငါဒီတရားဆိုသူပေါ့ငါဒီတန်ခါဆိုသူပေါ့မှာငါကာယကံနဲ့လည်းလို့ထုတ်ခဲ့တာရှိတယ်ဝတိကံနဲ့လည်းရင့်ရင်ဒီဒီပြောခဲ့တာရှိမှာပဲဝိပါဏရှိမှာပဲသူတို့သူတို့ဟိုအဲမောက်ကလို့ပြောမှတယ်မှာဟင်တူတူတူတော်တွေဖြစ်တာတူတော်တွေဖြစ်တာကဲဘုန်းကြီးကလာအောင်တဲ့ဆိုရင်တွေ့ရတဲ့အလုပ်ကလည်းမအားဘူးဟိုလည်းဘုန်းကြီးကပေါ်တယ်ဘုန်းကြီးတမျိုးกว่า မင်းတမျိုးกว่ากะလေးတမျိုးกว่าဘာမှလိုက်ကောင်းသူမသိဘူးဟုတ်လားမဟာပါတကတကကျုံပါတယ်ဗျာဒီရှင်မသာရိပုတ္တရှင်မမောကလံကိုတေသာမဏိနဲ့ကကိုရွာကောင်းကြီးကပုံကြီးကိုဘယ်နှခါပြခါပါခဲ့ပြီလို့ဟင်ရှင်မမာကြီးပါပါဗျာဟင်ဒီဟိုကလည်းကိုကလည်းဆံမသိနေချင်တယ်သူပြောမိပါဗျာဝတိက သို့သောကာယကနာမရှိရှိရမယ်ဝစီကံတော့ပြုံးပြီးတာမှန်ပဲဟင်မနောကံကလည်းကိုမနစ်တဲ့ယမနစ်တဲ့သူတွေးမိပါပဲဒီကိုယ်တော်ဒီလူတော့ဘာမှသိတာမဟုတ်ဘူးသူကဘလောက်တို့စုံနေတာသူတို့ကတော့မှနေပြီးဟိုဟာဒီဟာနဲ့လာအောင်ပါလာသလားလာပါလေတာဟုတ်ကလားဗျာမှန်ပါပါမဟုတ်ကြောဘူးဗျာဟောမန္တလေးကထိတ်ကြလားဟုတ်တော့မှန်ပါ ထိတ်နေမဟုတ်ဘူးလားမောက်ကြော်တင်တယ်ဗျပုတ်ကြော်ဟင်တခိုင်းတယောက်သေးသေးလားဟင်ပြင်ပါခဲ့တာတို့အများကြီးတို့ကိုယ်တိုင်လည်းပြင်ပါခဲ့ပြီလားတို့လည်းမလုပ်ခဲ့ဘူးဟင်တို့အားသာချက်လို့ကောင်းလို့တို့စီအများလမ်းပေါ်ရင်ညံတာကပုတ်တိုးသွားအဲ့ဒါတို့ခေါ်ပါမလားဖြစ်ခဲ့ဘူးလေတို့ရှင်လုံးပါတိပြုတော်မှာပြေတော့ นี่ดูเสียกใครยิงลูกหกคันดูว่าได้สาเจสาเจลุงไม่อาทิตย์แต่ร้านเนี้ยสร้างโขอะไรอยู่ขายเป็นแม่นายอยู่ปกบัวเฮ้ยเนี่ยวันที่งานเรามาดูเสียมันมันนอกกันเราเป็นมังเกตีအဲ့ဒီအပြစ်ကိုလှမ်းပြီးအာရုံပြုပါဒီတိုင်းဟိုပသာကရှိတာနဲ့ဆိုရုံးမဆိုနဲ့တို့အပြစ်တွေကိုအာရုံပြုမရှိဘူးများမထင်လေနဲ့ ခင်သလားမန္တလေးရှိသေးလားတို့တချို့ကလာလာရှိတယ်ပြမမိခဲ့တယ်ရှိတော်ဟင်ဝန်ခံနာတော်ရှိတော်နဲ့ပါသေးလားဘောကရောမပါပါဘူးဗျာဟင်ပေါ်တယ်မပါဘူးလားမပါပါဘူးဗျာပြမခဲ့ပြီပါလေဗျာပြမမိပါပါဗျာဘယ်နဲ့ဒေါ်လို့မနေသားမှာလဲဟုတ်ဗျာ သာသနာနဲ့ခွေးဘဝဘယ်တော့တုံးရဲ့ဘူးမှမသိပဲနဲ့ဟုတ်ကြမှန်ပါပါဟင်သာသနာနဲ့ခွေးဘဝဘယ်တော့တုံးရဲ့ဘူးတော့ဘယ်တော့ဟောင်းရဲ့ဘူးတော့ဟင်ဟုတ်ကလားဗျာအဲအဲ့ဒါအာယုံပြုပြီးမှန်ချရတယ်မှန်ပါပါဗျာဟင်သာဖြစ်သူအဲယထာလာသာတိဖြစ်သူကရေမှုပြီမှုရံတစ်ဖက်အိမ်နဲ့ရံဖြစ်ခလာသာချင်းရံဖြစ် အဲ့ဒါဦးလေးဖြစ်စီကကြားတော့သွားတာတယ်သွားတာတော့ဟိုကလည်းမူးနေယူနေတော့ဦးလေးမှန်းပါမှန်းပဲသိနေမတော့အဲ့တော့ဦးလေးကလည်းဟိုကျုံနာမရှုပ်သမ်းနဲ့ဖက်နဲ့ညနေနဲ့ပြောတော့မယ်ဟင်လာဆွဲတော့တွန့်လှုပ်လိုက်မယ်အဲ့တော့ဦးလေးကသူ့ကရုဏာနဲ့ကိုတူလေးဒုက္ခမရောက်အောင်အဲကေဇေရာကိုကမူးယူနေတဲ့အတွက်ဦးလေးဦးလေးမှမတိလို့ပြစ်မှာတယ် ဒါလည်းဦးလေးကြီးသူစိတ်မကောင်းနဲ့ပြန်သွားတယ်မနဲ့အမှုကြီးတော့သူဖေကပြောတယ်မင်းညာကမင်းဦးလေးပေါ်ကိုဒီလိုဒီလိုဆိုဆိုတဲ့လုပ်ခဲ့ဘူးတဲ့ဟုတ်ကလားဗျမှန်ပါပါဗျာဒီလိုဒီလိုလုပ်ခဲ့တာဟင်ငါသားမင်းမိုက်တယ်ကိုဦးလေးကမင်းမဖြစ်တင်တာမဖြစ်အောင်လို့လာပြီးအဲဝင်ပြီးတော့ချောင်းရတာကိုမင်းဒီလိုမလုပ်သင့်ဘူးသွားပြီးတော့မင်းဝန်ချတော့မှလိုက်အဲ့တော့သူလည်းအမှုကြီးတော့ အဲသူ့ဖြစ်သူမမြင်ဘူးလားမမြင်ပါဘူးဗျာအဲတော့ဦးလေးအိမ်ဝင်ကြသွားမယ်အဲသူကထုံထုံထုံထုံနဲ့သွားလာလားခုံကောင်းလေးမဟုတ်ဘူးလားဟုတ်ပါဘူးဗျာမျက်လက်ကြောင်တိုက်မလားမျက်နှာကျိုးလေးနဲ့လားမျက်နှာကျိုးလေးနဲ့ပါဗျာအခုတို့ဝင်ချတို့ဖုန်ရောမာကြော့ဆိုတော့အဲ့လိုပဲလားဟုတ်ပါဘူးဟုတ်ဘူးလေဘောဘူးလေကြာဟင်ဟင်တို့ကဘုံရိုးရှိလို့ဆိုနေအဲ့လောက်အဲ့လောက်ဒီဘုံ အခုနကဦးလေးကိုပစ်မှားခဲ့ပြီးတဲ့သူဟာသူ့အပြစ်သူမြင်တဲ့အခါဦးလေးအိမ်သွားတဲ့အခါထားတဲ့စိတ်ထားမျိုး။အဲဒီအလိုရာမျိုးကိုကောရှိလား။ဟုတ်ပါ့မလားဘိုးတော်။တို့ကတော့ထောင်တောင်ထောင်တောင်မြင်တာပဲ။ဟုတ်ပါ့မလားမျက်နှာကညှို့ကုန်းပေါ်ရဲ့လား။ပေါ်ပါတယ်။အဲဒါမျိုးကိုမာလျှော့ပြောတာ မှန်ပါပါဗျာအဲ့လိုကိုကြောရမှန်ပါပါဟုတ်ဗျာကံတုံးဆုံးအကုန်လုံးမှချ၍ကြောရဟဲ့မှန်ပါပါဗျာအဲ့တော့ဟုတ်ပြီဘာလို့ကြောကြတာတို့မရဘူးမှာဟုတ်အဲ့ဘုရားတရားသံဃာယရနာကိုပြင်ပခဲ့ပြီးတဲ့အပြစ်တီကိုဟင်တို့စီလာပြီးတော့အပြစ်သင်္ကုန်းချီတာမဟုတ်ဘူးလားမှန်ပါပါဗျာဟုတ်ပါပါတို့ဒါသင်္ကုန်းချီဟုတ်ပြီတို့ကလည်းအဲဘုရားကူစားတရားကူစား သံဃာဘုရားကြည်အေးလိုက်ပြီကြည်အေးပါလို့မှာလို့မှာတပယ်လေးပါထင်တယ်တပယ်တော်တို့ပဲလေးပါကတော့အောင်ဒါတို့မှာကတော့အောင်ဒီလိုမဟုတ်လားမှန်ပါပါဗျာဟုတ်တယ်နော်မှန်ပါပါဘုရားသာဆိုရုံနော်မှန်ပါပါဘုရားမဟုတ်နော်အဲတို့မောင်လေးတွေဆိုတဲ့မောင်ကတော်တွေဆိုတဲ့ဆိုရုံပါဗျာမှန်ပါပါဒါတို့မှာယာတိရှိပါယာနုံငါပါဝိပါတိယာသနာနဲ့လေမှန်ပါပါဒါတွေကြီးရင်လို့ပါဗျာဟုတ်ပြီကျင်းတော့ပါလို့မှာတော့ဆိုတော့ နိမတရားဟိုတရားဟိုနိဗ္ဗာန်ကိုအာရုံပြုခြင်းလို့ပါတဲ့ဓမ္မန္တရီကလာလျှောက်ဟုတ်နော်တို့ပြောတာလားမန္တရီကလာလျှောက်တာစိတ်ပါလို့လျှောက်တာလားကိုလိုးမှုလျှောက်တာလားဟုတ်ပါမလားဗျာတို့ကတော့ဆိုရိုးရှိလို့လာဆိုတယ်ထင်တာပဲဟင်ဟုတ်ကဲ့လားဗျာဟင် ဩဃာသကိုအကုန်လုံးပြောလို့ရှိရင်ဗုဒ္ဓဘာသာရဲ့မူဝါဒကျင်ညာချက်သာရမ်းတယ်တဗုဒ္ဓဘာသာရဲ့မူဝါဒကျင်ညာချက်သာရမ်းဩဃာသတာမမဟုတ်ဘူးမှန်ပါပါဗျာဟုတ်နော်ဟင်ဟုတ်ပါဘုရားဘာသာဝင်ကိုွားရမယ်လမ်းစဉ်ကျင်ညာတဲ့မူဝါဒကျင်ညာချက်သာတတ်မှန်ပါပါဗျာတန်ခုနတို့အမေးဖြေလို့သူဘာသာပြန်ကြည့်ပါဟင်ဟုတ်ပါ အဲဒီတော့မှတို့ကဒီအေးရတာမဟုတ်ဘူးလားမှန်ပါဗျာဒီအေးတယ်ဆိုတာအပြစ်ကနေပြီးတော့ဒီအေးတဲ့အတွက်ရေချိုးတာလည်းမတူဘူးလားမှန်ပါဗျာဟင်ရှုံနေွက်တီပေးနေတဲ့ခန္ဓာကိုယ်ကြီးကိုအဲဒီဒီရှုံနေွက်တီနဲ့မင်းပွဲသူပွဲသားသွားလို့တင့်တယ်ပါဟုတ်တယ်ပါဗျာဟင်ဘုရားရှင်နဲ့အရိယာတို့သုံးနဲ့တို့ပါတော့ဟိုအောက်မဲ့ဒီအောက်ဖို့တွေဆိုရင်ဓမ္မရာသလို့သုံးပါတယ် သူကတရားရတာခါသားဝင်ရတာဟုတ်ဟုတ်နော်ဟင်သူရတယ်ဟိုဖလားသမပခါသားလို့ရတယ်ကသူ့ဓမ္မရတာလို့သုံးပါတယ်ဟုတ်နော်ဟိုအရဟတမဲ့အရဟတကိုရောက်တဲ့ပုဂ္ဂိုလ်ကြတော့အကုန်လုံးကလည်းမိမိသိအလုပ်ဖြစ်တဲ့ဝိမုတ်တိရပါတိခါသားလို့ရဟုတ်နော်ဟုတ်နော်အဲတော့ဓမ္မရတာဝိမုတ်တိရတာဆိုတာကဖယားနဲ့ယဟန္တာပဲခံစားလို့ရမှန်ပါပါဒုက္ခဒုသိရရတယ် မရပါဘူးခံစားဘူးသလားခံစားပါဘူးအဲ့ဒီပွဲသွားမှာလို့မင်းပွဲသူပွဲသွားမှာမှန်ပါပါဘုရားဒီပေတိပေချံရသွားလို့အဖြစ်ပါဘူးပါဘုရားဒီကူလာဟုတ်ပါလားဟင်ဖြစ်ပါဘူးဗျာပုတ်ကလားမှန်ပါပါဗျာကိုကမင်းပွဲသူပွဲကလက်ခံပြီးတိုင်းအောင်တို့ကိုကချက်ထားနေကူအာဟုတ်ပါဘူးလားမှန်ပါပါဗျာဟင်တို့ကိုကသွားရပါဘူးသွားရပါပါ နာရှင်ရှင်နဲ့ဟုတ်ဗျာအဲအသာပေါက်တွေကလည်းအဲမြင်းသာသုသာလေးအဲ့ဒီကိုသွားမယ်တို့ကရှုပ်ပီပီနဲ့ပြန်တယ်မဖြစ်ပါဘူးဗျာဒီကတောင်းဩခတာနဲ့ယူဆရမှန်ပါပါဗျာဟင်ရေချိုးပြီးတော့ဝှဆုံတဆုံပြရအောင်ပါတင်တယ်မှန်ပါပါဗျာတရဏဘုံနဲ့ဒီလာကဝှဆုံဘူးလားမှန်ပါပါဗျာဝှတိကလေးတရဏဘုံနဲ့အဲတို့ဘာတော့ဒီလာနဲ့သဘောတကလေးကိုပေးလိုက်တယ် ဟင်ငင်းမွဲသူမဲသွားမဲတို့ပါတော့ဟိုဥရွှေမန်းတော်ရွှေမန်းတို့ကကံရိုးလျှောက်သွားရမှာနော်မှန်လားမှန်ပါပါဗျာညီရန်ကသွားမှာလားကံရိုးလျှောက်သွားမှာလားကံရိုးလျှောက်သွားမှာပါဗျာရိုးလျှောက်သွားရမှာဟင်ကံအောင်လာကြည့်တော့လေငါးဒီကဟင်လော်ဒီလော်လဲနဲ့မငဲဘူးကြလားဘုရားမှန်ပါပါဗျာငါကတော့တကောင်းညာယူပါ ဟုတ်ကလားဟင်အစဉ်မျိုးမျိုးအသားမျိုးမျိုးအနာမျိုးမျိုးအရာသားမျိုးမျိုးဟုတ်ကလားဗျပြီးတော့တက်ရှိလေးရှိတယ်တက်မဲ့လေးရှိတယ်ငါးဒီငါးဒီမှဘယ်လောက်များဆိုများပါဗျာဟုတ်ကလားများပါဗျာဟင်ဒီဘယ်လောက်များတော့ဆိုမျက်စိဖွင့်ထားရင်ဖွင့်ထားတော့တယ်မှန်ပါပါမျက်စိမိတ်တာတော့ပေါ်သေးပြောပါဟင်အဲကာယုကြောင့်အဲ့ဒီငါးဒီကြည့်ပြီးသွားမှာ မှန်ပါပါဗျာဟင်ကြည်သွားလို့အဲငါးတွေကလည်းဖမ်းနေပြီဖမ်းတရားလည်းကောင်းပြီဗျာဟင်ဟုတ်နော်မှန်ပါပါဗျာပြီးတော့သူ့ဟာသူတဘာဝဖြစ်တဲ့ငါငါပြမလို့ဒီဖြစ်ဖို့မလိုဘူးမှန်ပါပါဗျာကိုကကိုစင်ပါမရနိုင်ဘူးလားမှန်ပါပါကိုဖန်ကိုစားရတာပဲမှန်ပါပါဟင်ဟင်ဟိုငါတဘာဟိုဘာတွေကလို့ သွားပြီးတော့ဈေးသိဖို့လည်းမလိုဘူးစမ်းသပ်ဖို့လည်းမလိုဘူးတွေ့တာလေးခောက်ယူယုံဆိုတော့အဲဒီကဒီချိုးလေပေးလိုက်ဘိုးခေါင်းစားကောင်းကြီးလေပေးလိုက်ပြီးဘာဖြစ်လို့တော့ဥရွှေမန်တော်ရွှေမန်တို့ကအဲမင်းဘွယ်သူဘွယ်တက်မလို့ဆိုလို့အဖို့မှလို့သူပြီးတာဟင်ဟင်ကာယုရှောင်းရင်းနဲ့ကံအောင်စင်းပြီးငါဖမ်းတော့ ပေးဟုတ်လားပေးဟုတ်လားပေးပြီးတော့ခါကြားလာရတယ်ကောင်းကဘာလဲဒီချိုးရတယ်ဟာတခါကြားတဲ့တရားကုန်းနဲ့ဒီလာပြန်ပြီးတော့အစင်လိုက်တခါကလို့လျှောက်ကြပြန်ဟင်ဟုတ်ကဲ့ဒါပြင် အဲဒီကရေချိုးသလောက်ခင်ဗျားတို့ကလည်းအဲငါးသိန်းခါမယ်ဟင်မှန်လားဘယ်တော့ဟုတ်မှာတော့ဒါဟုတ်သင်ကျမမယ်လေဗျာဟင်ငါ့အဲ့ဒီမန်းလေးလာရင်ရေချိုးမပေးဘူးမှန်လားဟုတ်ကြလားဟင်ဟင်အဝတ်ထဲလဲတမ်းထုတ်တော့မှန်လားဟင်ဟင်မင်းတို့ ဒီတိုင်းကြီးကတော့ဘယ်နဲ့လို့ရေချိုးပေးလို့ထူပါမလားရေချိုးပြီးကာယုံကြောင့်ငန်းတိုင်းမှာဟုတ်ဗျာမှန်ပါပါဗျာခုမှလည်းဟုတ်ဘူးမထူးဘူးတော့မပေးတော့ဘူးတန်တော့ပေးပါပေးပါဗျာဟုတ်ကလားဗျာဟင်တို့ကတော့လူပြောပါဗျာဟင်သူ့မှလည်းဝင်တယ်တို့ဟုတ်မှလူရေချိုးကိုတော့မန္တလေးကတန်ခါတော်တွေကဘယ်နဲ့ကရေချိုးပေးနေလို့ရဲတယ် ဟင်အဟုတ်ပါလို့ဗျာအဲတို့တကားတော့ဦးရှင်မတို့တို့ရှင်မတို့အဟုတ်မင်းဘွယ်ဆိုဘွယ်သွားမှာဆိုသလားလို့ဟင်ရေရေချိုးပြရဟုတ်ဗျာဒါပြေဟိုကောင်းစားကောင်းလေးထုတ်ပြရဟုတ်ဗျာအဲတော်ရကံရိုးရှောင်နေရှောင်ငါဖင်ဖာနေပါမှန်ပါပါဟင်ဟင်အဲတော့မင်းဘွယ်ဆိုဘွယ်ကြီးရောက်မယ်မထင်ပါဘူးကံရိုးကပဲနောက်ခောက်ပါပါဒီတဲ့မှာ ရောက်ပါမလားရောက်ပါဘူးတို့ကတော့ကာယုကနောက်ပြန်ခေါ်မှဒီလက်ထင်တော်ပဲလားဒီမန္တလေးတွေတော့ဟုတ်ကလားဘောကတာခမ်းမရလို့ခမ်းမလို့သူနဲ့တော့မှန်ပါဗျာဟင်ဘောကတာကိုနည်းနည်းနည်းနည်းသင်ပါမှန်ပါဗျာဟုတ်ဗျာမှန်ပါဗျာဟင်အဲတော့ အဲတန်ဃာတော်တွေတန်ဃာတော်တွေဩကာသနဲ့တတိတော်တို့ခုနပြောတဲ့အပြစ်တိကင်းရင်တို့ပါဖေရဟုတ်နော်ဟင်ဒါပြီးအပြစ်တိတော့ဘာလို့မလို့နေရင်အဘယ်ဒီဘကသုံးပါးကလွတ်တဲ့မဲ့ကိုနိဗ္ဗာန်ကိုသွားမလို့ပါဖေရဟုတ်ကလားဒီလိုပြောပြီးအဲတို့ရေချိုးခဲ့အဝဝခဲတဲ့အချိန်ပေါင်းဘလောက်ရှိတော့များပါပါဟုတ်ကလားမှန်ပါပါဟုတ်တယ်နော်မှန်ပါပါဟင်အဲ့တော့တန်ဃာတော်တွေကတော့အဟုံးမလို့ သွားပြီးတော့အဲလာပြီးတော့ဟိုလိုတိုင်းရေချိုးပြီးဟိုဆုံးအစ်ကလေးထုတ်ပြီးအဲ့ဒါခုံးလိုချင်လို့တောင်းလာလားလိန်တောင်းလာလားလိန်တောင်းနေလိန်တောင်းနေဟုတ်နော်မှန်ပါပါဗျာဟင်ဟိုလည်းမလို့ဘယ်နဲ့တောင်းရင်ဒါလိန်တောင်းတာလားမှန်ပါပါဗျာအဲတန်ဃာတော်ဒီတက်တက်ပြီးဘယ်နှခါလိန်ပြီးပြီတော့ဟုတ်ကဲ့ပါမှန်ပါပါဗျာဟောမန္တလေးကြီးအလိန်ကြီးလားဟောမန္တလေးကြီးကောင်းနေချင်းလား ဒီဘောက်တော်တော့လူကောင်းမဟုတ်ဘူးလားဟုတ်ပါဘူးဗျာဒီကောင်းပါဗျာဒီကောင်းပြောင်းကျိုးသားနေပါလားအာပုတ်ကပေါ့ဗျာမကုန်းသေးဘူးလားလေကုန်းလေကုန်းပဲလားကျိုးသားလုံးပါဗျာဟင်နောက်တစ်ခါမောက်ကြောင်ကြောင်းတဲ့ရင်လိတ်တာလုံးမှာမလားဟုတ်ကလားမာတော့မာလေးဦးမပါပဲမာလေးဦးမပါပဲလက်တက်ပါခင်ဗျာဒီသူဩကာသကိုအဲ့လောက်ဒီပေါ်ပေါ့မှန်ပါပါဟုတ်နော်ဆိုယုံနဲ့မရဘူး ပြောတဲ့အတိုင်းတို့လုပ်ကြရအောင်မှာမှန်ပါပါဗျာဟုတ်နော်မှန်ပါပါဗျာအဲဒါတို့ဟိုဘာတို့အသင်းတစ်သင်းလို့ရင်မူဝါဒကြီးညာချက်ဆိုတာရှိရပါတယ်ဟုတ်နော်ဒီမှာလည်းဗုဒ္ဓဘာသာရဲ့မူဝါဒကြီးညာချက်သာဓမ္မီဩကာသပါမှန်ပါပါဗျာအဲဒီဩကာသကိုအမွေးဖြီးနဲ့ပြန်ပြီးတော့ကိုကိုကိုစဉ်းစားကြည့်ပါဟုတ်နော်ဟုတ်နော်ကိုကိုကိုစဉ်းစားကြည့်ပါဘာဖြစ်လို့လို့လူဖြစ်တုံးနေ မှန်ပါပါဘုရားဖြစ်ကုန်ပြီရှုံးတရားရှိတရားရှုံးနတ်တရားရှိတရားညမှန်ပါပါဘုရားဟုတ်ပါမှန်ပါပါဘုရားဘာဖြစ်လို့တရိษံကမသိလို့လုပ်တာတို့ကသိပြီကြီးနဲ့လုပ်တာတရိษံနဲ့တို့ကသူကမဖို့မိုက်ဘူးတို့ကဘုရားရဲ့မိုက်တာသိပြီဟဲ့မောင်ကတော့နဲ့တရိษံတူပါဘူးကအဲ့လိုကိုမင်းမဆိုင်ဘူးဘယ်လိုလုပ်လို့ပေါ့တော့ မိုက်ပြီးတဲ့ခါများလည်းကြီးရတယ်ဗျ။အောင်မအောင်မဟုတ်ပါဘူးဗျာ။မှန်ပါပါ။ဖို့ကသတိထားတာပြီမှမကြည့်ပါ။မှန်ပါပါ။မကြည့်လို့လို့သူ့မှာကောင်းတာလည်းမကြည့်ဘူးဆိုတာပဲ။မှန်ပါပါ။သူကဟောတာကောင်းတယ်ဟောတာဆိုးတယ်ပြီးတယ်။မှန်ပါပါ။ပြီးပြီးကြီးနဲ့လုံတယ်။မှန်ပါပါ။လူဒီတရိတ်ဆံတဲ့မိုက်။ဟုတ်ပါမယ်ရှင်။ဟုတ်ပါဟုတ်ပါဟုတ်ဟုတ်ဟင်တို့ရှုံးတရားကြီးတရားရှုံးမှာနော်ဟုတ်ပါပါဟင် မှားပြစ်လို့တို့တို့မှာခံသုံးဆုံးရှိတယ်ဘုဒ္ဓယုတ်ခေါ်တယ်မှန်ပါပါဘုဒ္ဓယုတ်ကတိဋ္ဌာန်နဲ့တို့ပဲရှိတာလေမှန်ပါပါဟုတ်နော်ဘုဒ္ဓယုတ်ခံသုံးဆုံးရှိတယ်ကောင်းလာတဲ့ဒီသုံးဆုံးနဲ့တို့ယူပါကြရငါချင်းရင်ဟင်ညချင်းရင်တို့မနေ့ကလာပြောလိုက်တာရှိပါတယ်ညိုညင်နဲ့ညာနဲ့ပြောင်းရအောင်ပါချင်းဟုတ်နော်ဒါတို့မနေ့ကပြောခဲ့တဲ့တကားထင်ပါလေ တရိษာမှာခန္ဓာ၅ပါးရှိတယ်ခန္ဓာ၅ပါးမိမျိုးဖြစ်တဲ့ဓာတ်ဉာဏ်ဓာတ်ကောသူကဓာတ်ကောဓာတ်ကောဖြစ်တဲ့အတွက်သူကဓာတ်ဉာဏ်ပဲရှိတယ်ဓာတ်ဉာဏ်ကတော့သူတန်နဲ့တည့်ရင်ကြိုက်တယ်မတည့်မကြိုက်ဘူးဟင်ကြိုက်တာမကြိုက်တာလူစိတ်မဟုတ်သေးဘူးနော်လူစိတ်မဟုတ်သေးဘူးဟုတ်ပါဘူးဘာလဲပြောရအောင်ညင်စိတ်ကိုပြောအောင်ညင်စိတ်ဟုတ်ညင်စိတ်ညင်စိတ်ဟင်ဓာတ်ကပါလာတဲ့ဓာတ်ကောင်ကဖြစ်နေတဲ့ဓာတ်ဉာဏ် တို့လူစိတ်တော်ကကုသိုလ်ပြုတော့ကပါလာတဲ့ကောင်းစေတနာနဲ့ရှင်လက်ပိဟုတ်လားမှန်ပါပါဟုတ်လားအဲ့ဒီလူစိတ်ကြတော့ပေါ်လာကောင်းတယ်ပေါ်လာဆိုပြရမယ်ဟုတ်လားတို့ဘယ်တော့လူလူလူတဲ့အလူတိုင်းကိုကြိုက်တဲ့ပစ္စည်းလေးကိုစွန့်ပြီးဆိုတာများမှန်ပါပါဒီကိုပစ္စည်းကိုဝေတာတယ်ဘယ်တော့မှမဆိုဘူးမှန်ပါပါအဲ့တော့လောဘသတ်ထားတဲ့စေတနာရှိတယ်မှန်ပါပါ ဘူးနော်မှန်ပါပါပြီးတော့ကိုလှူကျင်တာလေးကိုကြည်ကျင်နှံ့နှံ့လှူရတဲ့အတွက်ဒေါသပတ်ထားတဲ့စေတနာလေးသူ့မှာရှိတယ်ဟုတ်ပါဟုတ်ပါလှူနေတဲ့ချိန်လေးတတိရှိလာတော့တတိတော့ရှိတတ်ပါတယ်တတိရှိရင်တတိနဲ့မောဟဆန့်ကျင်ဘက်လို့ဟုတ်လားမောဟပတ်တာရှိတယ်အဲ့ဒါဒီကုသိုလ်တွေဒီလူဘဝရအောင်ပြုလုပ်တော့ကကုသိုလ်တွေမှာပါခဲ့တဲ့ဝိသံအဲ့ဒီကိစ္စတိုင်းတို့မှာဒီမှာ ညင်နဲ့ထပ်ပါတယ်တတိထာဘာကညင်လည်းရှိတယ်သူကညာမှာထပ်ပါတယ်ဟုတ်နော်အဲ့တော့အဲ့ဒီညာကပါသွားမှာလို့ဆိုတို့လူကိုဖွင့်တဲ့နေရာအဋ္ဌနာတံမနာတိသနာတိတိမနုတော့ဒါလူရဲ့တိတ်ပဲလေအဋ္ဌနာတံအကျိုးရှိမရှိကိုမနာတိသနာတိတိအဲ့ဒါဒီမနုတော့မနုတော့ဟင် အကျိုးရှိမရှိကို သိမှမလုပ်တာတရားလူစိတ်ကြိုက်စိတ်မကြိုက်စိတ်ကမြင်စိတ်ဟုတ်နော်ဟုတ်နော်ပြီးတော့ကုသလံကုသလံမနာတိသာနာတိတိမတော်တော့တယ်ကိုလုံးကြံပြီးလိုက်တာပြောဆိုလိုက်တာပြုလုပ်လိုက်တဲ့ပုံမှာအပြစ်ရှိမရှိကိုခွဲခြားသိတာလူဟုတ်ပါမှန်ပါပါဒါတတိပါမသိမှတင်တယ်တတိမပါရင်တော့အာယုဆွဲရပါတော့မှာပေါ့ဟင်ဟင် ဟင်တို့အကျိုးကြောင့်ညာမဝင်ရင်ညင်ဝင်သွားရင်ကြိုက်စိတ်နဲ့တို့လိုက်ကုန်မှာဟုတ်ပါဟင်ညာမဝင်ရင်ညင်ဝင်သွားရင်ငုံစိတ်နဲ့လိုက်ကုန်မှာတိုက်ကုန်မှာဟုတ်ပါဟုတ်ပါဟုတ်ပါမှာအဲ့တော့တို့ကညင်ကိုညင်တိုင်းလက်ရှိရှိတဲ့ညင်တိုင်းမှာတုတ်ပေးထားရင်တို့ရှုံးမလို့မှန်လားရှုံးမယ်ရှုံးမယ်ရှုံးမယ်တို့ဘဝရတာလားသာသနာနဲ့ရတာလားဟင် ဟင်ဒီယူတဲ့ရှုံတာကအရင်ရအောင်မလို့ဟင်ဒီမှာမဘဝရှုံတာကြတော့ခင်ဗျားတို့အရင်တောင်ရမှာမဟုတ်ဘူးဗျာတော်လေးကိုဘာရောချင်ဝင်ရောတော့ပေါ်ပါလိမ့်ဦးမယ်ဟုတ်ကြဟင်အရင်ရှုံမလို့ဟင်ဘုံပါမလားဗျာဟင် ငါတို့အော်နေတာနဲ့ပြီးပြီးဒီမှာဟုတ်ကိုကြိုးစားလို့လားအော်ရုံးနေပါပါဟုတ်ပါလားဗျာဒီမှာတော့အော်ရုံးထင်တာဟင်ဘုံကြပါတယ်လူအတူတူပဲထင်တယ်ဟင်ဘုံလာလည်းဘုံကြထပေါ်တာဒီမှာလည်းဘုံကြီးအော်ပါတယ်ထပေါ်တာဘုံကြပါတယ်ဘာသူတော့ဟင်ဟင်ဒုက္ခဘယ်အာယုခံစားခံစားခံစားရပါ ဟုတ်နော်ခံစားပါခံစားပါအဲ့ဒီခံစားဖို့ရာအတွက်ကိုလူနဲ့တရိစ္ဆာန်ကြားမှာငင်းချရသီလသည်တရိစ္ဆာန်ရင်နဲ့လူညင်ချတဲ့ငင်းကြောင်းပါတရိစ္ဆာန်ကကြိုက်ယူသူကြိုက်ကြိုက်ကြိုက်တာပဲသိတယ်လေဟုတ်ပါဗျာတို့ဒီကလူကအပြည့်ရှိမရှိကိုဆင်ញရပါလားဒီကကပေါင်ပြီးတာမဟုတ်ဘူးလားဟုတ်ပါပါဟုတ်နော် ဒါလို့ရင်အပြစ်ရှိတယ်ဆိုတာသိတဲ့အတွက်စောင့်ပြီးတာသီလမဟုတ်ဘူးလားမှန်ပါဗျာခဲတာလူနဲ့တရိษံရဲ့ညင်စီးကြပဲရှိသေးတယ်လူပဲအပြီးမပါသေးဘူးမှန်ပါဗျာဟာလားဗျာပါပါဗျာနေကြမြင်ပဲရှိသေးတယ်မှန်ပါဗျာအခုတို့ဒါနကလူနဲ့တရိษံလူရဲ့ကြားကဇယိုက်မြင်နေတရိษံကတော့တို့တို့ဘာလို့သူကြိုက်ရင်သူ့ဘိုးပဲသိရဲ့ကျန်တာဘယ်သူ့ဘိုးသိသေးဘူးသိဘူးနော် ဟောခွေးတအုပ်သေးကိုထမင်းရဲ့တိတိကဟုံဟုတ်ပြီးခြင်းရဒီတော့အမွေတော့ဘဒုငညာလိမ့်မယ်မထင်နဲ့အားကောင်းတဲ့ဘောင်ကဝင်အုပ်ပြီးယူတော့တာပဲဟင်တကူကောင်းခြင်းကတရိษံခြင်းဟုတ်ပါဘူးပရိဒါခြင်းကလူခြင်းအဲ့တော့ဒါမှကပရိဒါခြင်းမဟုတ်လားအဲ့ဒါလူနဲ့တရိษံတို့ရဲ့ကြားကနေကြားမြင့်မရှိပါဘူးဒီလားနဲ့ဒါနဒီဉာဏ်နဲ့တရား တတိဌာနဲ့လူကွဲအောင်လုပ်ထားတာပါမှန်ပါဗျာဒါတော့ပဲရှိသေးတယ်ဘာလို့လဲနေကြမင်းသားမှာပဲဘုမတကြီးကြနေကြပါလားတော်နေတော်ကြိုးစားပါဗျာဟုတ်ကလားဗျာမှန်ပါဗျာဘာနဲ့တော်ပါတော့သီလသမာဓိပညာနဲ့ဟောမှာရင်ဟုတ်ပါမလားဗျာမှန်ပါဗျာဟင်တို့သွားရအောင်မှန်ပါဗျာကြည့်ဆက်ရအောင်မှန်ပါဗျာဟင် အပြစ်ရှိလားမရှိလားသိပြီဟုတ်တော့အကျိုးရှိလားမရှိလားသိပြီသိတဲ့အတိုင်းတို့ဒီနေသားမင်းကနေဒီဘက်ကိုသမထနဲ့စိတ်ကူတောင်းယူအောင်ပါမှန်ပါပါဘုရားဟုတ်တော့မှန်ပါပါဒါနနဲ့သီလကသီလကဘယ်လိုကာယကနဲ့ဝစီကံဟုတ်ပြီလားမှန်ပါပါဗျာသီလရဲ့တောင်းကကာမဘာမှာကာယကနဲ့ဝစီကံတာပါမှန်ပါပါဘယ်ဥပုံပါမတို့ပါတော့ဟိုဘနောကံရောက်တယ် ဥပုက္ခမနောကဒီလာဘာခါရကနဲ့ဝစီကတောက်တူတောင်းနဲ့တူဟုတ်နော်ဟင်ဒီလာတော့ဥပုက္ခမှာလည်းဆိုပြီးတော့သူမနောကလေးသမထတစ်ခုကိုမကြိုးစားလို့ရှိရင်ဥပုက္ခမရဘူးဒီလာတော့ဖြစ်နေတယ်ဟုတ်နော်ဒီလာကတော့ကိုယ်နဲ့နှုတ်နဲ့လုံရင်ပြီးတာပဲမဟုတ်ဘူးလားကျွန်တော်ကြိုက်လို့မနေပြည့်စဲတာအေးလိုက်ဟင်အေးပြောနေသူခိုင်ခါနဲ့ဝစီကလုံမလို့ဟုတ်လား အိတ်ကြီးတွေပြီးလာရတယ်။နားလိုက်ရှိတာအိတ်ကြပါရှိကြီးအိတ်ကြအနိုင်ကြတယ်ပြီးလာပြီးလာတော့တော့လုံးမနေလေဟုတ်ကလားတို့မလို့ဒီလာတော့ဟောကာခဏဝေဒီနာလို့လားဥပုတ်ကြီးတော့ဟုတ်ကလားဘလောက်အထုတ်ကုန်ဘလောက်အထုတ်ကုန်သူနာတော့ငိုလို့နားကိုမမြောင်းဘူးလောကပါလေမှန်ပါပါ 24နာရီ9မိနစ်အောင်လို့ပါမှာဘွားမှာတော့ကံယူဝါကြောင့်ဘွားမှာဟင်ကိုဘက်တော့မကြည့်ပါဒီဘက်တော့မကြည့်ပါစောင်းကြည့်ငါလည်းတွေ့မှာပဲဟုတ်ကလားအဲ့တော့ဘယ်လို၄နာရီကထားပြီးတော့အဲတခြားတော့ခုံလိုက်တယ်ဟုတ်တော့ခခုံပြီလားဟောပြဟောပြဟောပြဟောပြဟုတ်ကလားဒီဥပုပ်သွားပါဠိတကပမာလုံးအာယုံလုံးနာတော့ အာယုံနောက်ကိုဖိတ်မလိုက်ရဘူးဟင်အာယုံနောက်ကပါတဲ့ဟိုပညာနဲ့ကြည့်နေတာပုံမှာပေါ့အဲ့ကျဲဝဲတာပညာနဲ့လားတခါကြကိုစားတဲ့ပူဓာကြီးအတွေးကပေါ်လာရင်ကွန်ကရစ်တိုက်ပြီးနောက်ကလိုက်အဲ့ဒါကြည့်နေတာပုံလားကိုခါသားကယူခဲ့အောင်အဲ့ဒါဝင်လို့မရဘူးစိတ်ကြီးဒီကနေ့အာယုံနောက်မှာပါလာအာယုံနောက်ကကြည့်နေတာပြီးဒုစိတ်ကိုဝင်မကပ်ဘူး အဲ့ဒီကြားကိုမျက်လုံးကဆိုမျက်လုံးနားကဆိုနားကတတိလေးနဲ့စောင့်ထားတာဥပုစောင့်မှာမှန်ပါဗျာစောင့်ပြီးပြီဟောမစောင့်ဘူးတဲ့ဗျာဟင်မနမန္တလေးတွေမစောင့်ဘူးတဲ့ဗျာမဟာမြောင်မဏိကိုရောကြီးနာနေပြီးမဟာမြောင်မဏိကြောပေးနေတာနဲ့တူပါတယ်ဗျာဟင်ဒီတို့ဥပုစောင့်နေပြီးသားယူတာတော့များပါဥပုစောင့်နေတယ်မှန်ပါ ဟင်ဟောယူဘူးလားဦးဘုယူပါဘူးပါပါကိုပါမလားဗျသူပြောတယ်ဦးဘုအတိမပြည့်တော့လေးတော့ပါအဟုတ်ကလားဗျနှစ်နှစ်လေးနိုင်ကိုခုနကိုပဲဟိုဟိုကဟိုဘက်ကလည်းမကြည့်ရဘူးဒီဘက်ကလည်းမလို့ဟိုလက်တိဒီလက်ကြီးတန်းတန်းသွားမှာဒါလို့ဘောဘူးသွားပြီဗျာသွားပါဗျာသွားရသေးဘူးဒီဗျာတခါကြီးတယောက်ခဲတော့ဟုတ်မှမချင်ပါဘူး သင်ဟိုကျန်တာဒီမသွားလေးတခါလည်းသွားတယ်ပေါ့မှန်ပါပါဟင်သွားတာဒီဒီနေ့ပဲအဲ့လိုကိုတော့ဟုတ်လားတို့ကြံတဲ့ကာမအာယုန်ကြီးတဲ့ဘွဲလန်းတပင်ကြီးခဏထားလိုက်ပါဦးရေပေါက်ခါလေးတောင်အာယုန်နောက်လိုက်ပြီးတိတ်အေးတာပဲတိတ်ကောင်းတာပဲဆိုသွားမယ်ဘူးထွက်ပြီမှန်လားဘူးထွက်ပြီအာယုန်တော့ပါသွားပြီအေးအေးရဲ့အာယုန်လေးခံပါလားလေအာယုန်တော့ပါသွားပြီဟင် အဲ့တော့ပြောသင်ပြရမှာမမြင်သေးပါဘူးခင်ဗျာ။ဟဲ့ဗျာဒုက္ခိရောမေဒုက္ခိရောမေအာယုံတော့မပါအာယုံလုံးဝမပါပြောတာဘူး။မှန်ပါပါ။ဟင်အဲ့တော့အာယုံတော့ကိုစိတ်ကြက်ပါသွားလို့အဲ့ဒီအာယုံကိုသွားပြီးခံစားမိရင်ဥပုပတ်ပြီးမထင်တာမနဲ့ထိမမထိုင်ဘူးကြ။မှန်ပါပါ။ဟင်ထိုင်ဘူးပေါ်ပါမလား။တတိယဆောင်မရှိလို့ ဆိုင်ရာတခါပေါက်ကတတိအပေါက်နဲ့ဥပုပ်ကိုအာယုံလုံးအောင်မဆောင်တဲ့အတွက်အာယုံနောက်တစ်ချက်ပါရင်ဥပုပ်တစ်ခါဖောက်ပါဟင်ဟင်ဘယ်ခါလောက်ဖောက်မထင်လို့တနေ့ဟုတ်ကလားဗျဟင်ဟင်အေးမာလီကဥပုပ်ဂျိုးမျိုးကြီးသူကလည်းလူပြောခဏနေလားဟုတ်ပါမလားဗျဟင်သူကတော့ ဒီမှာပရိသတ်ကဟိုကဝင်လာတယ်မောင်လေးကလာလာတယ်မောင်လေးကဥပုပ်ဂျုံမျိုးတွေလာဘောမတို့ပါပဲဟင်နာမည်ကမှတ်ထားရရင်ကောမောင်လေးကရာကကဘူးပဲလန်းကအဲ့ဒါကြီးသွားနာမပေါင်းနဲ့တော့ဥပုပ်ဂျုံတွေဆယ်လို့ဟင်ဥဒုမနာနာမည်ကမှတ်ထားတာပါလားဟင်ဟင်ဥပုပ်ဂျုံမျိုးတွေကိုမှတ်မိအောင်ဥဒုမနာကိုဓာတ်ပုံနဲ့ရှိသားပဲဗျဟင်ဟင် ဦးဘူးကျူးတွေကိုဓာတ်ပုံရိုက်ပြီးတော့ကိုဒီမှာဖွဲ့ထားခဲ့အောင်။အေးလာလိုက်မလဲပြီးတော့ဘယ်နဲ့တော့ပြက်ဘူးလားလေ။ပြက်ပါလေဗျာ။မရှိတော်လေရှိတတ်တာ။ဟင်ဟင်ကြင်ကျုံသာပေါ့။ဥပုပ်ကမနောတာ။တိလာကကာယနဲ့ပဲဖြစ်။ဒီချာနော်။ဥပုပ်ဆိုမနောဆို။သူကမနောဆိုနေတယ်။ဟုတ်နော်။ ကာယနဲ့ဝစီနဲ့တူပြီးမရဘူးမဟုတ်ရပါတယ်မစင်ကြယ်ဘူးဒီလာဝိတုဒ္ဓိမဖြစ်ဘူးဟုတ်သာဆရာနဲ့မတွေ့ရင်မတတ်ဖြစ်ရင်ဒီလာကတော့ရမှာမဟုတ်ဘူးလားဒါတော့တို့မှလားခွဲ့ကျက်တယ်မှာလည်းကျက်မရတယ်နေမတတ်ပါဘူးဘာနာတိဘာသာကလုံးဝတယ်ဟင်ကျက်တယ်မှာကျက်ရတယ်နေတတ်တတ်သလားကျက်မရတယ်နေဘယ်လိုလုပ်ပါဘောဘူးရဟုတ်ဗျာဟင် နှစ်သိန်းနဲ့မှာကောငါမရတဲ့နေတတ်သလားမတတ်ပါဘူးဗျာတတ်တရားမတွေ့လို့မတတ်တာများခေါင်းကြိုက်ပြီးကြွားမနေခြင်းကောင်းပါလေဟုတ်ဗျာဟင်တတ်တရားနဲ့မတွေ့လို့မတတ်ဖြစ်တာလေဟုတ်နော်ဟုတ်နော်တတ်တရားနဲ့မတွေ့လို့မတတ်ဖြစ်တာဟင်ဒါတော့ဒုစာကတော့ငမ်းငွေကြီးတဲ့ဥပမာပဲ ပြီးတော့ယုံတဲ့ဥပမာပေးတာလည်းရှိပက်ပင်သွေးပက်ပင်သွေးမိခင်ကတို့ပါတော့ခေါင်းခဲလာလာဖြစ်နေလို့သူ့ကိုဆရာကယုံသားပါရမှခေါင်းခဲလာပြောင်းအဲ့တော့ညီဖြစ်သူကအဲ့ဒီအဲယုံလိုက်ကြအခုဖြစ်သူကမိသားနေဟုတ်ကဲ့ဟင်ရှင်းကြအဲ့ဒီမှာယုံသေးတဲ့ကောင်ပြေးလာညီဖြစ်သူကလိုက် အဲ့တော့ယုံကလေးကလည်းကြောက်ကြောက်လာနေပြီးနဲ့ဟိုငွေနဲ့ညှိပြီးတော့အဲတို့ဩနေကြမှာပေါ့အဲ့ဒါဒီညီရကြည့်ပြီးတော့တနာကိုလောဘဝိမေသကရုဏာဝင်သွားတာတနာကိုဟင်ငါအမေခေါင်းခဲနာလေးပျောက်ဖို့ရအတွက်သူ့မှာတစ်သက်လုံးပြီးသွားရမှာဂျုံလေးကသက်ဆုံးရမှာချင်းဟုတ်ပါဘူးသူကမေကခေါင်းခဲနာပျောက်ဖို့ ဒီကအသက်ဆုံးမှာမှာကြည့်လားဒီလိုဆိုငါမတရားဘူးအဲ့တော့ကဲကွာမင်းမကြိုက်ရသွားလို့တော့တဲဒီဝင်ငွေလေးကနေပြီးဖြုတ်ထုတ်လိုက်တယ်ညောင်လေးကလည်းဝန်းပါလုံးလို့တဲ့ခုံပေါက်ကြည့်အေးရောက်တော့အဲ့ဒါပြောတော့အခုဖြစ်သူကမောက်ထားပေါ့အမေဒီကောက်ကြီးမင်းဒီလောက်ဒီလိုမတက်ဖြစ်နေတာမင်းကိုဒီလိုလုပ်ခဲ့ကွာအဲ့တော့ဟိုရာဒီလိုဆိုရင်ကျွန်တော်တစ္ဆာဆိုပါ တေသာဆိုအမှန်ပြောတာဖြစ်တယ်ဟုတ်နော်တေသာဆိုအမှန်တော့ပြောတာမှန်တဲ့တိုင်းတိုင်တယ်ဆိုတာကိုတေသာဆိုတယ်လို့ဆိုပါတယ်ဟုတ်နော်ဟုတ်နော်သူဖြစ်ခဲ့တဲ့သိဟုတ်နော်အဲ့တော့ဒီလာပြီးဆိုရင်တေသာထိုက်ပါတယ်ဒီလာသင်ကျေရင်မေတ္တာလည်းထိရောက်ပါဟုတ်နော်ဟုတ်နော်ဒီလာသင်ကျေရင်ခံဒီလည်းပါကောင်းပါတယ်ဒီလာဒီမူလမှန်တိုင်းပါ မှန်ပါဗျာဟင်ခန္တီမေတ္တာသီလသစ္စာရမလေးဟင်သီလသင်ကျေဖို့ပါကောင်းဖို့လိုအပ်ပါတယ်အဲဒီမှာရင်သူယုံကလေးနဲ့တွေ့ကြတာလည်းအမှန်ပါပဲဟုတ်နော်ယုံလေးတွေ့တွေ့ချင်းတတ်ချင်းသိပေါ်တာလည်းအမှန်ပါပဲဟုတ်ဗျာဒီယုံလေးမျက်နာကြည့်ပြီးတော့တနာခဲ့တာလည်းအမှန်ပါပဲဟင်အဲ့ဒီအမှန်ကြောင့်သူဒီယုံကလေးလွတ်ခဲ့ပါတယ် ဒီစကားမှန်တယ်သူမိခင်ကြီးကောင်းတဲ့နာပျောက်ပါစေလားဆိုချက်ချင်းကောင်းတယ်ဒါကတိလာကိုပက်ပေးကြုံတဲ့အခါလုံမလုံစမ်းနေမှန်ပါပါတို့ကမရှိတာတော့လုံဘူးအဲ့လိုရှိရင်ဘယ်နဲ့တော့ဥပမလားဗျာသူတို့ဦးကျွေးမန်တော်ကျွေးမန်တို့တော့ဘာနဲ့ပြောပါမသိဘူးမောက်ကတော့တခါကြီးပြောပါပဲဟင် ဒီကလည်းအဲနေတိငိမ့်ငိမ့်နဲ့ဒါလေးကံငောင်းငွေကြီးကလည်းအဲသူ့ဥစားလိုက်ရှာတယ်ဘောလည်းသာရှာမဲ့ချိန်ကိုငန်းလို့မြည်ပြီးသူပေါက်လိုက်ငန်းကြံမဲ့တော့နေတယ်ငန်းအဲ့တော့ဖြစ်ပြပါလေသူတာရှိချူရဟောတော်တော်တို့တော်အောင်ဖြစ်သွားတာပါဟိုအာဖို့ရှိလိုရမှာလဲအာနာထားတိတ်တော့ကြောင့်တော့လာတာချင်းဆိုတာဟင်ဟင် ဟင်တစ်တော်ကညစ်ဆုံးလို့ဘာလို့လို့စွာလုံးလို့လေတစ်တော်ကြောင့်တော့တို့ညမှာလာတာတင်းရဲ့လာတာပါနဲ့ထင်ခုတ်ပါဟိုတစ်တော်ကကြီးလေးအိတ်တော်နေလုံးပေါ့လေဟင်ဒါကြီးအိတ်တော်နေလုံးပြအဲ့ဒီမှာငါးမွေကြီးကတို့တို့ဘက်တော်ဟိုပေါ့ကြက်ပြင်းကြီးတွေရှိတယ်ရေပြီးပြီးကြောင်ကြက်ပြင်းတယ်ဟုတ်ဗျာအဲ့ဒီမှာငါးမွေကြီးကဟိုတို့ပါတော့ဟိုလေကြီးခံနေဘောဗျာအိုက်တော့ စင်လင်းကြီးအဲတော့ထင်းကုတ်သမားလည်းအော်တာပဲဒါထင်းကြော့သူကောက်ခံထပေါက်တာအဲ့ဒီနာကျင်သိရှာတာငါရဲ့အသိကသူ့ငါးငါသုံးတောင်ရှိတယ်အဲ့ဒီသုံးတောင်လည်းမပိုးဘူးသူပွားနိုင်တယ်သူ့လေးတောင်ရှိရင်လေးတောင်လည်းမပိုးဘူးအဲ့လိုဖြစ်တယ်အဲ့ဒါကြီးရလေအဲအသာရှာရင်းနဲ့လာတယ်ဩဦးမောင်ကတော်ကြီးရလေ သူစီဝါရေးအတွက်ဒါလေးဒါပြီးစိတ်ကူးနဲ့လာတယ်နောက်ပဲ့ပင်းကြုံတယ်ငါမွေကြတဲ့ရှေ့မတိုးတာတော့ချိန်ထားတယ်ဟင်ဦးမောင်တော်ရလည်းအဲ့ဒါကြီးမြင်တယ်ဘယ်နဲ့လုံးရှေ့လည်းထိုးလို့မရဘူးနောက်လည်းထိုးလို့မရဘူးပို့ရှိသူလာမှာပေါ့တခါကြီးမြေသားပြီမလားလားလုပ်ပြီးဟောမယ်ရှိဟင်ဟင် အဲဒေါ်ချူမန်တို့ပြောဒေါ်ချူမန်တို့ပြောပါတို့ပမောရောသူတို့ဒီမှာပေါ့ပမောပမောပမောအဲတန်ဃာရန်ပြီးတော့သူတန်ဃာရန်နဲ့တော့ကျွေးကြီးကပြီးသာသနာပိုက်ဆရာတော်ခေါင်းကြီးကနေဟိုရှေ့ကနေရှေ့ဆုံးကနေပြီးတော့မေတ္တာပွားကြဟဲ့မေတ္တာပွားကြဟဲ့မေတ္တာပွားပြီးတော့ညာညွန့်ညွန့်နဲ့လက်ပြလာပြီးဒီပြောကောင်းမလို့ဗမောကသင်္ကန်းကြီးလုံးတင်ပြီးတွေ့တဲ့ ဝလုံးနဲ့ခါတဲ့တို့ယူတဲ့တဲ့ပြည့်တောင်းဆိုတော့ကျွေးရဲ့ကမှာခြာကနေစိတ်အဲတော့သာသနာ့ဘန်တရားတော်ကပြောတယ်ဤခွေသမောမြစ်တာကမှစင်ပြီးဘယ်လိုဘုရားတော်ကြီးကိုမြစ်တာဘုရားတော်သာသနာ့ဘန်ကြီးတာလားဘုံမြစ်တာလားဒါလည်းမဟုတ်ဘူးဟင် ဒါကလည်းမေတ္တာနဲ့ဒီနေရပါဗျာဒီညောင်ယူလာပါကောင်းပါဗျာဟိုလည်းသူမှသူသွားနေတာသူလည်းရှင်းရမှာလေရှင်းရမှာသူသွားမယ်လားဟုတ်အဲ့ပဲပြောလေဘုံကကြိုက်ပါပေါ့ဗျာ။ဒီကဘာတန်လို့ဗျာ။ဟုတ်ဗျာဒီလိုလေချာတယ်ဗျာ။ဘုံကကြိုက်ပါဘူးလို့လေ။ဟေး ဒုက္ခမကြောက်ဘူးမကြိုက်တာဘူးဒီလာကမကြိုက်တာတော့ဘယ်လိုလဲသူ့လေးချတာဗျာဟင်သူ့လေးချတာဗျာဟင်အဲ့လိုနေရာမျိုးမှာချိန်ထိုးပါခုလိုပဲပင်ကပဲပင်တို့မဟုတ်ရင်တော့လူတိုင်းကလုံသဘောဗျာအဲ့ဒီချိန်ဥပုရမရကြည့်လေဟုတ်နော်ဥပုရမရရဲ့ချိန်ကြည့်ပါဥပုစိတ်သားရဲ့ကဖြစ်ပါဟုတ်ရဲ့ ပြီးတော့ဒေါ်ရွှေမန်းတို့ဦးရွှေမန်းတို့ရှိဦးမလားသူတို့ဒါလေးရတဲ့ခပ်ဆိုးသူဟုတ်နော်ခပ်ဆိုးသူဆိုးရဲကလူရှိနေတဲ့ဟာဟုတ်ရောဟင်းရဲလူရှိတဲ့ဟာဟင်းရဲကဆိုးသူရဲတော့သူကလည်းဟိုဟာဒီကျူးလွန်တရားတွေကျူးလွန်ကျူးလွန်ပြီးတော့ရဲကလိုက်ရတော့တောက်တောက်အမေကြီးလာတော့ဟိုးရဲမလိုက်နိုင်တဲ့နေရာဟိုးအပေါ်ထိ နိရေဒီယောက်ျားတို့ပါကြတို့တဲ့ပုံနေမဲ့အဲ့တော့ရဲကလည်းတွေ့လို့တွေ့ညလာနေမဲ့တော့အတော့သာဒီအိမ်မရောက်ဘူးလားမိပါဦးလေးဦးလေးသားအဲဒီအိမ်ကိုကလာအိမ်မလာဘူးလားလို့ပြီးမယ်နားရပြောရင်ဒါအားရမယ်မလာဘူးပြောရင်ဘယ်လိုဘယ်လို ယ်လိုလုပ်မလဲပဲပင်ပဲပင်ပဲပင်တော့ဥမကတော့ရတာလို့တို့တို့မှတော့ဘူးလေကဲကိုရှင်မတို့တော့ရှင်မတို့ကတာကျေရမုဒ္ဒဝါဒဝိရမဏိသေအာဘာဝိဒါဝိပေါ်ပြဟင်ဒီကူဒီလာပဲတော့တောင်းတော့ကွာတကယ်တည်းလေးလေးကျိုးတာကျိုးမသိပေါ့ဟုတ်လားဗျာ ဥပုပ်ဥပုပ်အဲ့ဒီချင်းရမိတာပါဟဲဆိုတဲ့အာယုလောက်ပါဗျာထက်ခနဲ့ဖြစ်တာပရိကြီးတော်ဆိုရင်ပေါ့ထက်ခနဲ့ဖြစ်မှာပဲကိုကိုပဲကိုပဲကခံယူရတယ်ကိုပဲကြည်လိုက်နေတွေ့မှာပဲခံယူကဒီဘက်ပေါက်နေတယ်တွေ့မှာပဲအဲ့ဒီချိန်မှာဥပုပ်လုံးမလုံးစစ်ပါမော်လာပါဗျာဟင်တို့မကြိုက်တာမဟုတ်ပါဘူးတီလာကမကြိုက်တာပါဟုတ်ကလားဟင် ဲတော့တို့ကသီလယူတာများကြပါဥပုပ်ရတာနည်းလို့ပြောတာမှာဟုတ်နော်ဥပုပ်တော့မယ်ဆိုတာအာယုံလုံးအောင်ဆောင်တာပြောတာပါဟုတ်နော်အာယုံလုံးအောင်ဆောင်ဒီနေ့ကအာယုံလုံးလာရအောင်တို့စာရဆိုတာလေမနဲ့ပါလို့ရှိရင်လဲစာတို့ဥပမာနဲ့ လဲလာကအစာပတို့ကြီးတိတ်ကြီးတိတ်ကြီးပြီးတာမဟုတ်ဘူးလားမှန်ပါပါအဲ့ဒီတိုင်ကိုယ်မှာဖာလို့ဖြစ်နေတဲ့ကိုယ်ဝန်းပိုက်ကြီးလေးအာရုံပြုစားတာဟိုဘက်ကိုသားဘက်နားဘက်လိုက်ရအောင်အာရုံတော့လိုက်ရအောင်ကိုယ်ဖြစ်နေတဲ့ဝေဒနာကိုကြည့်စားပါမှန်ပါပါဒါမှလည်းကိုယ်စားဖို့စားမယ်ဟုတ်ဥပုဒ်တဲ့စားဖို့စားမယ်မှန်ပါပါညနေကြတော့စာဟုတို့စားနေတော့ကြခြင်းစားမှာစာတော့တို့ဟိုကိလေသာအထောက်ပံ့မပေးနိုင်တဲ့အရေးလေးကိုတော့ပါ အဖပါရင်ဒါကကိလေသာထောက်ပါဖြစ်မှာဆိုလို့လေအဲ့ဒီအရေးလေးတွေကိုတုံးရတာကိုအဲ့ဒီအရေးတုံးတဲ့ခါကျတော့အနာဖီလူးတဲ့ဥပမာနဲ့တုံးပါဟင်အနာများဟိုဖီမလူးလို့ရှင်မန်းတက်နေရင်တစ်ဖြင်းချင်းမဟုတ်ဘူးလားဟင်အဲ့ဒီကိုဟိုစားနေကြအချိန်မစားလို့တစ်ဖြင်းချင်းဖြစ်နေတဲ့ဝေဒနာလေးအာရုံပြုတုံးပါဟိုတာမယာကြီးတော့မလိုက်ရဘူးဟင်ဟင်နိုင်မလိုက်ကိုရှင်မတို့တော့ရှင်မတို့ရင်မရမှာ မြို့ကြီးသားတွေညီမရမှာဟိုမှာခုမှသိရတာလေဗျာဟင်မားလေးရောက်ဝေးဦးမှာဗျာဟိုမှာဟာကမားလေးရောက်ဝေးဦးမှာဗျာဟင်ပါတော့တမီးချော်ပါလားသားချော်ပါလားညီတမယာရအေးတရားကနေတော့နောက်မှာဟင်ဟင်တမယာကြီးတို့ကပြောလိုက်တိတ်လည်းမချင်းမော်ဘူးနဲ့နောက်မှာဒီ လာမလားမလားဘူးလားအာလုံးတော့လိုက်မလားမလိုက်ဘူးလားလိုက်ခဲ့ပါလေဘုရားမလိုက်တော့ပါဘူးဘုရားဘုရားဟင်ဒီအဲ့လိုကိုတို့ကအာယုံလုံးအောင်လုပ်သွားရင်ခံရိုးလျှောက်သွားတယ်ဘုဘက်ဒီဘက်ငါမနိုင်တော့ဘူးလေဟင်ငါမနိုင်လို့ရှိရင်ဘုဘက်သမထခုနကတို့ဒီဥပုသ္တောင်းနဲ့သမထနဲ့ချင်းဟင်တို့ဘုဘက်ဒီဘက်ကို ဟိုလှည့်ကြည့်တာအတွေးဗျာတို့မဟုတ်ဘူးမှန်ပါပါတွေးပြီးတော့ဖြစ်တာတင်နော်မှန်ပါပါအတွေးဗျာအတွေးကနေဖြစ်တာဟုတ်ဗျာဟင်ဟိုလိုကြိုက်အားလုံးမကြိုက်အားလုံးအဲ့ဒီအတွေးကြောင့်ဖြစ်တာပါဟုတ်ပါအဲ့တော့မတွေးပြအောင်ကိုဖတ်ရဟင်မတွေးပြအောင်ဖတ်ရမှာဥပုံလေးဥပုံလေးဘယ်နဲ့တို့ဘယ်နဲ့တို့ဘယ်လောက်မှမှာတို့ ဒါကငင်းဦးစီးနေကြတယ်။ကြိုက်တာမကြိုက်တာပညာရှင်တွေကနေမဟုတ်ဘူးလား။ဟုတ်တယ်နော်။အဲ့ဒါခုနှစ်ရက်နေ့ဒီသူတို့နဲ့ပေါင်စီသွားစမ်း။အဲ့ဒါကိုရှင်းရက်နေ့အဲ့ဒီတရက်တပတ်လုံးလုံးကတင်ခဲ့တဲ့ငင်ကျွေးကိုခြေရပါမယ်။မှန်ပါပါ။ဟုတ်ပါမခြေလို့ဟိုဘက်အဘကိုပါသွားရင်ဟိုညင်လုံးကြီးကြီးသွားမှာညင်နှန်းကြီးကြီးဖြစ်သွားမှာဟုတ်ပါဟုတ်တယ်တောင်ဟိုရှိရပြီလာပါရှင်းနေတာပါ နော်ဒါဒီကိုယ်ကြီးကျွန်တော်လည်းမြင်နေပဲဟိုကြောင်လို့ကြောက်မှာမဟုတ်လားခလာကြီးနေကြတော့ဒါပြောတဲ့ရင်းနေကြမြင်နေပြန်ကျုပ်လုံးဝမဟုတ်လားဒါပြောရှိရလေဟင်ဒါပြောကိုယ်ကြီးနေကြတခါမြင်နေလို့ဘာပဲမဟုတ်လားဒါလာကိုဒီဟင်တလာကိုလေးပိုင်းပိုင်းပြီးမြင်မကြည့်အောင်တိရိတာမြင်မြင်မြင်ပြီးဖြစ်နေတာတိရိတာထုတယ်မကြည့်အောင်သူအစွဲမကြည့်အောင်တို့လိုရတာဟုတ်နော်ဟင် ဒါမင်းပွဲဆုံးပဲသွားမှာဆိုလို့မင်းပွဲဆုံးပဲသွားမှာဟာအဲ့တော့ဝိအတုကာလချိန်အတုချိန်ဆိုခါတာမန်ချိန်ရှိဥပုံနေမနဲ့အာယုန်တက်ကမိငုံတဲ့အဲ့ဒါကတာမန်ချိန်ဟုတ်လားဟုတ်လားကျေရပြောမှာမဟုတ်နင့်ကျေရပြောအောင်မယ်ဘုရားကြောင့်ကမွားရအောင်မယ်ဟုတ်လားသွားအောင်လားဟောကြတော့ဒီမှာတားရအောင်မယ်ဒီလာယူအောင်မယ်ဒါပြီးစားကြတော့ကြရအောင်မယ် တောင်းလို့သူ့ကိုသာနာချေသူ့မှာတတိမလို့ရောနော်တတိမလို့တောင်းတီလာပြီးတိုင်းပြီးတိုင်းတီလာနဲ့တရဏဂုံတရအပတတိနဲ့တရဏဂုံနဲ့တွေ့ပြရပါတတိနဲ့တရဏဂုံမပါရင်သူ့ဘုံမရနိုင်ဘူးသူ့ဘုံမှမရရင်တီလာမစင်ကျဲနိုင်ဘူးဟုတ်နော်တောင်းလို့ဒီတတိနဲ့တရဏဂုံအများအားတွေ့ပြရအဲ့တော့တမထာလေးပဲပါမှမှအဲ့တော့တရဏဂုံကြီးလည်းပါပဲ ပထမလမှမှအဲ့ဒါတော်တော်ကိုကြီးတယ်ဟုတ်နော်ဟုတ်နော်တို့ကလားဗုဒ္ဓဂုဏ်နဲ့သံဃာဂုဏ်ကလွဲရင်ဉာဏဓမ္မတဏ္ဍကိစ္စမဲ့ဒီထက်အဲဓမ္မတဏ္ဍကိစ္စမဲ့ကြီးတယ်မဟုတ်လားတရားနှလုံးသွင်းနေတာဓမ္မတဏ္ဍကိစ္စမဲ့မဟုတ်လားဓမ္မတဏ္ဍကိစ္စမဲ့လို့ဩဝါမှာမဟုတ်ဘူးကိုကျင့်နေကြကျင့်ကိုကျင့်ရမှာတော့လေအဲ့ဒါတို့အာယုန်တက်ကဒီကနေ့အာယုန်တက်က မွန်းတဲ့အထိ9နာရီကတာမန်တတိမလို့တပပါရတတိနဲ့ဂုံတော်ဘွားပွားနေတာဘွားဘွားနေဒီတိုင်းမေမေယူလို့အောင်နေ့ကနနာရီဝိခါဝတိပတာဟိယမေသူစိနေ့ကနနာရီကနေ့ပြင်ကမနေ့အာယုတဲ့ဆက်ခုနနာရီသူမအိမ်မနေလို့ဝါတပတ်တာကြီးအောင်စီရမှာလုပ်ပြီးပြီနော်လုပ်ပြီးမဟုတ်လား မောကြီးလို့ဟင်အဲ့လိုကြီးပြောမှာကြီးလုံးနိုင်သေးပါဘူးဗျာဟင်တက်ကောနာကြီးပြည့်အောင်မလုံးနိုင်သေးပါဘူးဟောပြဟောပြဟောပြကိုကွာတော့ဒေါ်ရှင်မတနာကြီးပဲလားဟုတ်ကလားဘုရားလောကမှာကြည်လေမြင်လေမစဉ်းစားလေပေါ်လေဖြစ်ဖြစ်နေတာပါဗျာလက်သိပိတ်ပါလေမြင်လေဖြစ်ဖြစ်နေတာပါလေအေးလာမှာပဲလေဟိုဘာတော့ဟိုမြင်တော့ကြတော့အာယုံနောက်လိုက်တော့ငါ ဒီလိုလိုကြိုက်စိတ်ပေါ်လိုက်တယ်မကြိုက်စိတ်ပေါ်လိုက်တယ်ကြိုက်စိတ်ပေါ်လိုက်တော့ဟောကြိုက်ဆွဲမပါဘူးလားမကြိုက်စိတ်ပေါ်တော့မကြိုက်ဆွဲဆွဲတာနဲ့ဒီတာသူတို့စင်းကြီးခံတာအဲတော့ဒီကဒီလာဒီလိုသမထအားထုတ်တော့မယ်ဆိုမှဟိုကဘေးကြုံတွေးဟိုကဘေးကြုံတွေးနေတွေးနေတာအတွေးတောင်းတာဗျာဟင်မျက်စိလေးမှာဖွင့်ရပြီးကိုတွေးတော့ကဘယ်ကြောင်တော့ဟုတ်ကလားမျက်စိတော့မမေ့ရဘူးကြာတွေးရှင်ကပေါ်တာ ဟုတ်တယ်ဟင်ပေါ်လဲမှားရမှာဟင်အဲ့ဒီအတွေ့အကြုံဘာလို့ပေါ်တော့လို့အာကြီးလို့ပေါ်ဒီကခုမှ မှတ်နေကွာတကြီးပြီးအာပြီးသွားသူ့ရင်မဆိုင် အာပြီးသွားပါပဲဟုတ်ပါအဲ့ဒီတိုင်းမှာဟာပြဟုတ်ကြအဲ့ဒါ16နာရီလောက်အောင်ပါဗျပြန်နေလို့လုပ်ပြီးပြလားဟုတ်ပါဘူးရှင်မနုတော်ရှင်မနုအရင်မေးရမှာမလို့ပါလေပြေတော့တော့မှာပဲ ဟင်ဟင်ဥပုသောင်းနဲ့ပြောသေးတယ်ညာကြာသာသာနဲ့ပြည့်လဲအိတ်လိုက်တော့ဘယ်ထဲတော့ကြာလာဘူးဘူးရပါဘူးဟုတ်ကလားဒီလာတော့ရရင်ရတယ်ဥပုတော့မရဘူးဟုတ်ကလားကြာတို့တွေလူသေးတာဒီအဲဒါတော့တခါတည်းတော့တနာကို၄ပိုင်းပိုင်းပြီးတော့ကိုကိုအာလူတွေကအဲ့ဒီအတွေးတွေကိုပွားရတာပါပါရတာနဲ့နဲ့ရတာသိတဲ့စီစီလို့ အဲ့လိုလုံးမမင်းပွဲဆိုပွဲတို့သွားလို့ရမှာပေါ့ဟင်မင်းပွဲဆိုပွဲကလမ်းကြိုးတူလေးပြကံလို့ပေါ်အဲ့ဒီအဲငါးလိုက်ကြွေးလိုက်လှည့်ဆက်နေရတော့တို့ကြာလာဟင်ပေါ်မလေးကိုဘာလို့ကြာလို့ဟင်ဟုတ်ကလားအတိကောနေတော့မချီဘူးလားအတိလည်းချီသေးဟောင်းကလည်းအထိုးဘလောက်ကို ဟင်ဟင်ဒီသူသားတွေတော့ကြားခဲ့တဲ့တိုးမအမေကသမီးပြောတယ်ငါသမီးမိဘကြီးသူဆိုတာကြီးတယ်ဖယားမှလို့တလုံးဖို့ပဲကြီးတယ်သမီးရဲ့ဆိုသမီးကလည်းပေါ့ဆောက်ဆိုင်နဲ့ပြောဒီလောက်ကြီးများမှတော့ဆက်တော့ခွေလို့တို့ဟာဒီပေါ့ မျိုးစီတော့မပိတ်လေဘူးဆိုတော့ဒီကောင်ကြီးများပါတော့ဘယ်လိုဟင်ဟုတ်ပါလားယနေ့ဟင်ဟင်ဒီကောင်ကြီးများပါတော့ဆက်တော့ဘူးပေါ့လေဟင်နေတော့တို့ကအခုဩကာသဟူကြတာအခုတရဏဂုံတိလာယူကြတာမျိုးဝဲဆုံးပွဲသွားပြီနော်ဟိုဩကာသဟူယူကောင်းတယ်ခေါ်ခိုင်းနေတာမှန်ပါပါပေါ်နိုင်ပါမလားပေါ်နိုင်ပါဘူးဟင် ဟောဗျာတို့တို့ပဲခြားတော့ကြိုးစားပေါင်းနည်းနည်းတို့သွားပြီဟင်ဘာဖြစ်လို့လို့ညတ်ချင်လို့ညတ်ဆရာရှိတရားညတ်ပါဗျာညတ်ချင်တာလားကြုံနေတာလားညတ်ပါဗျာမီးတော့လေညတ်ချင်လုံတော့ဟောအတုံးခါလုံနေတာလားအများကြောင့်လုံနေတာလားအခုလုံနေတာပဲလေတော့ညတ်နေသလားအတုံးခါလုံနေတော့ဒီဟုတ် ဒီအရွယ်နဲ့ဆိုရင်ရှေ့မြောက်ဘုံပေါ်ပါမလားနင်အရွယ်ကဘယ်နေလို့ဟင်အရွယ်ကနေစောင်းပြီကြဟင်ဟုတ်ကဲ့လည်းစောင်းပြီကြဟင်အဲတို့သဘောပေါက်အောင်အဲဒါယူပြီးအဲဒီဩကာသတူကျိုးတာပါပါဗျာဟေးနာတို့ဗျာ